ခန်းကြီးနှင့်အငယ်1မှ3သာဝရဖျားအားဘောဇင်ပူဇော်တကာပြုလိုလျင်မုံညက်ကိုဆက်ရမည်မုံညက်အပေါ်မှာစီကိုလောင်း၍လောဘံကိုလည်းထည့်ပြီးမှအာယုံဤသားယေပရဟိတ်ထံသို့ဆောင်ခဲ့၍ယေပရဟိတ်သည်မုံညက်တလက်စွန်စီအချို့ လောဘံရှိသည်မြကိုယူ၍ထိုအတွက်အတာကိုရစ်ပလင်ပေါ်မှာ မီးရှို့ရမည် ထာဝရဘုရားအားမီးဖြင့်ဆက်ကပ်၍မွှေးကြိုင်သောပူဇော်သက္ကာဖြစ်သတည်း။ကျန်ကြွင်းသောဘောဇဉ်ပူဇော်သက္ကာမူကား၊အာရုန်နှင့် သူ၏သားတို့အဘို့ဖြစ်ရမည်။ထာဝရဘုရားအားမီးဖြင့်ပြုသောပူဇော်သက္ကာထဲကအလွန်သန့်ရှင်းသောအရာဖြစ်၏။မီးဖို၌ဖုတ်သောမုန့်ကို ဘောဇဉ်ပူဇော်တကာပြုလိုလျင်စီနှင့်မုံညက်ဖြင့်လုပ်သောတဆေးမဲ့မုတ်ပြားတော်၎င်းစီလူသောတဆေးမဲ့မုတ်ကျွတ်တော်၎င်းဖြစ်ရမည်တံပြားပူနှင့်လုတ်သောမုံကိုဘောဇဉ်ပူဇော်တကာပြုလိုလျင်စီရော၍တဆေးမပါသောမုံညက်နှင့်လုပ်ရမည်ထိုမုံကိုချိုးဖဲ့၍စီကိုလောင်းရမည်ဘောဇဉ် ပူဇော်တကာဖြစ်သည်။အိုခင်းနှင့်ကြော်သောမုံကိုဘောဇဉ်ပူဇော်တကာပြုလိုလျင်စီရောသောမုံညက်နှင့်လုပ်ရမည်။အငယ်၈မှ၁ထိုဘောဇဉ်ပူဇော်တကအမျိုးမျိုးတို့ကိုထာဝရဘုရားအထံတော်သို့ဆောင်ခဲ့၍ယေဘရဟိတ်အားဆက်ပြီးမှသူသည်ယေပလင်သို့ ဆောင်ခဲ့ရမည်ထိုဘောဇဉ်ပူဇော်တကထဲကအတွက်အတာကိုနှံ့ယူ ရစ်ပလင်ပေါ်မှာမီးရှို့ရမည်ထာဝရဘုရားအားမီးဖြင့်ဆက်ကပ်၍မွှေးကြိုင်သောပူဇော်တကာဖြစ်သည်ကြံကျွင်းသောဘောဇင်ပူဇော်တကာမူကားအာယုန်နှင့်သူ၏သားတို့အဖို့ဖြစ်ရမည်ထာဝရဘုရားအားမီးဖြင့်ပြုသောပူဇော်တကာတဲကအလွန်တန်ရှင်းသောအရာဖြစ်၏ထာဝရဘုရားအားဆက်သောဘောဇင်ပူဇော်တကာ၌တဆေးမပါရ ထာဝရဘုရားအားမီးဖြင့်ပူဇော်သက္ကာပြုသောအခါ၊တဆေးကိုမီးမရှို့ရ။ပျားရည်ကိုလည်းမရှို့ရ။အဦးသီးသောအသီးအနှံကို ပူဇော်သောအမှုမှာ၊တဆေးနှင့်ပျားရည်ကိုထာဝရဘုရားအားပူဇော်ရသော်လည်း၊မွှေးကြိုင်ရာဘို့ယဇ်ပလ္လင်ပေါ်မှာမီးမရှို့ရ။ဘောဇဉ်ပူဇော်သက္ကာပြုလေရာရာ၌ဆားခပ်ရမည်။သင်ပြုသောဘောဇဉ်ပူဇော်သက္ကာ၌ သင်၏ဘုရားသခင်ပရိညင်ဆားကိုမခတ်ဖဲမနေရအူးတီးသောအတီးနှံကိုထာဝရဘုရားအားဘောဇင်ပူဇော်တကပြုလို့လျင်စပန်နှံကိုအရေစစ်အောင်မိနာမှထား၍စပစစ်ကိုပုတ်ယူပြီးမှ စီကိုလောင်း၍လောဘံကိုတင်လျက် ပူဇော်တကကိုပြုရမည်ဘောဇင်ပူဇော်တကဖြစ်သည်ပုတ်ယူသောစပစစ်အချို့စီအချို့ လောဘန်ရှိသည်မြတ်ကြီးဟုသောထိုဘောဇဉ်ပူဇော်တကာအတွက်အတာကိုယေပရောဟိတ်သည်မီးရှို့ရမည်ထာဝရဘုရားအားမီးဖြင့်ပြုသောပူဇော်တကာဖြစ်သည်